1350ပြည့်နှစ်သရင်ကျွလကွယ်နေ့1988ခုနှစ်နိုဝင်ဘာလ10ရက်နေ့မွန်လွယ်3နိုင်ထိုးဖို့7မိနစ်လိုမှဘုန်းကြီးတို့တရားဝဲစားပါတယ်တရားပွဲပြီးချိန်လဲ၄နိုင်ထိုးဖို့7မိနစ်အလိုပေါ့အဲ့လိုဆိုတော့ဟောချိန်ဘယ်လောက်ဖြစ်သွားမလဲတဏှာကြီးကတဏှာကြီးနှုတ်မဲ့ဟောနေရနော် ပရိသတ်ကြည့်လိုက်တဲ့အခါကျတော့ပရိသတ်အသစ်တွေတော်တော်များများများပါနေမလားလို့ဆိုပြီးဘုန်းကြီးကတခြားတရားတစ်ခုခေါ်ဖို့စဉ်းစားခဲ့တယ်အခုတော့ပရိသတ်အသစ်မပါအဟောင်းနေတာဖြစ်လို့မို့ဒီကနေ့ယဟန်ကမွဲလဲရှိတဲ့အတွက်ပရိသတ်အဟောင်းနဲ့လည်းလျော်ယဟန်ကမွဲနဲ့လည်းလျော်တဲ့တရားကိုဟောရမည်တဲ့။ဘာတရားဟောရမလဲ။ အဓိသီလပါတရားဟောရအောင်နော်ရံပြုတယ်ရှင်ပြုတယ်ဆိုတာရည်ရွယ်ချက်ကပါပါလိမ့်မလဲကိုရင်ကိုဝိတ္တရယဟန်ပြုတဲ့ရည်ရွယ်ချက်ရှင်ပြုတဲ့ရည်ရွယ်ချက်ကပါလဲတန်တရာဝဆင်းရဲမှလွတ်မြောက်ရေးတဲ့အဲ ကိုရင်တိတိလာရေမင်းမဟာရာဟိုကဟားလိုက်ပြီသန္တရာဝစီရဲ့မှာလွတ်မြောက်ရေးအတွက်ရှင်ပြုကြတယ်ယဟန်ပြုကြတယ်တဲ့အဲ့တော့ဒီကနေ့ဝစီရဲ့လွတ်မြောက်ရေးတရားပဲဟောရမယ်ဝစီရဲ့လွတ်မြောက်ရေးတရားဟောရဝစီရဲ့လွတ်မြောက်ရေးတရားဆိုတော့ဝတ်ဆိုတာ ပါဠိကဝတ္တဝတ္တဆိုတာလဲပတ်နေခြင်းလို့အဓိပ္ပာယ်ရတယ်တဝဲလဲလဲဖြစ်နေတာဝတ်လို့ခေါ်တယ်တဝဲလဲလဲဖြစ်နေတယ်ဆိုတာတဘဝပြီးတဘဝတဘဝပြီးတဘဝဖြစ်ပြီးတော့ တန်ត្រာထဲမှာလဲပတ်နေတာကိုပဲဝတ်လို့ခေါ်တယ်တော်တော်ကြာလူဖြစ်လိုက်တော်ကြာနတ်ဖြစ်လိုက်တော်ကြာပြမဖြစ်လိုက်တော်တော်ကြာကြတော့တခါလူပြန်ဖြစ်လိုက်တော်တော်ကြာတိရစ္ဆာန်ဖြစ်လိုက်ကြိတ်တာဖြစ်လိုက်သူရကယ်ဖြစ်လိုက်ငရဲကြလိုက်ပြီးမှတခါပြန်တက်လိုက်လူဖြစ်လိုက်နတ်ဖြစ်လိုက်ပြမဖြစ်လိုက်နဲ့ဒီလူနတ်ပြမဆိုတဲ့ သုံးလောကနဲ့အပယ်လောကထဲမှာပဲတဝဲလဲလဲလှဲ့လဲပြီးတော့ရုပ်အသင်နာအသင်နဲ့ဘဝအသင်ဖြစ်နေတာကိုပဲဝတ်လို့ခေါ်တာဒီတော့အပယ်လေးပုံရဲ့လူပုံရဲ့နတ်6ပုံရဲ့မြမပုံ20ရဲ့အဲ့ဒီဘုံ31ထဲမှာ တဘုံပြီးတဘုံတဘဝပြီးတဘဝရုပ်သင်္နံသင်နဲ့ရပြီးတော့ဖြစ်နေတဲ့ဒီဘဝအသေးအသေးတွေဟာဆင်းရဲတွေလားချမ်းသာတွေလားဆင်းရဲပါဘာကြောင့်ဆင်းရဲတွေလို့ပြောနိုင်တယ်လဲမချမ်းသာလို့ဆင်းရဲတွေလို့ပြောရတယ်ဟုတ်ကဲ့လားဘာကြောင့်ဆင်းရဲတွေလို့ပြောရတယ်လဲ မချမ်းသာလို့ဆင်းရဲတယ်လို့ပြောရတယ်အဲ့ဒီဆင်းရဲကယုံနံရှိနေသမျှယုံနံရှိတဲ့တတ္တဝါမှန်သမျှအပေဘုံသားပဲဖြစ်စေလူဘုံသားပဲဖြစ်စေနတ်ဘုံမြမဘုံသားပဲဖြစ်စေတွေ့ရတဲ့ဆင်းရဲက၃မျိုးပဲတဲ့ဘယ်နှမျိုးလဲ၃မျိုးပါဗျာ၃မျိုး ။ဘာဆင်းရဲတွေလဲဆိုတော့ဒုက္ခဒုက္ခဝိပရိနာမဒုက္ခသင်္ခါရဒုက္ခဟုတ်သလား။ဘာဒုက္ခတွေလဲအဲဒုက္ခဒုက္ခဝိပရိနာမဒုက္ခသင်္ခါရဒုက္ခဒုက္ခဒုက္ခဆိုတာတတ္တဝါတိုင်းသိနိုင်တဲ့ဆင်းရဲဆင်းရဲဆိုမှဆင်းရဲဟုတ်ကဲ့လားဒုက္ခဒုက္ခဆိုတာဘယ်လိုဟာလဲ တတ္တဝါတိုင်းသိနိုင်တဲ့ဆင်းရဲဆိုမှဆင်းရဲနာရာကျင်နာကြိုက်တာခဲတာဆာရာလောင်တာအစရှိသည့်ဆင်းရဲတွေစိတ်ဆင်းရဲဆိုလို့ရှိရင်စိုးရိမ်တာပူဆွေးတာငိုကြွေးတာစိတ်မချမ်းသာတာဝမ်းနည်းတာစသည်ဒါတွေဟာတတ္တဝါတိုင်းသိနိုင်တဲ့ဆင်းရဲတွေပဲအဲ့ဒီတတ္တဝါတိုင်းတွေ့ရကြုံရသိရတဲ့ဆင်းရဲကိုဘာခေါ်လဲဒုက္ခဒုက္ခ ဝိပရိနာမဒုက္ခဆိုတာပြောင်းလဲဖောက်ပြန်ဆင်းရဲပြောင်းလဲဖောက်ပြန်ဆင်းရဲဆိုတာတတ္တဝါတွေကတော့ချမ်းသာလို့ဒီလိုအသိအမှတ်ပြုထားကြတာတတ္တဝါတွေကချမ်းသာလို့အသိအမှတ်ပြုထားတဲ့ဒုက္ခဝေဒနာချမ်းသာခံစားမှု အဲ့ဒီဒုက္ခဝေဒနာချမ်းသာခံစားမှုကိုဝိပရိနာမဒုက္ခလို့ခေါ်တယ်။ဘာကိုလဲဝိပရိနာမဒုက္ခခေါ်လဲဒုက္ခဝေဒနာချမ်းသာကိုပဲချမ်းသာလို့အများအသိမှတ်ပြုထားတဲ့အရာကိုဘာလို့ခေါ်ရသလဲဝိပရိနာမဒုက္ခဆိုတာဘာအိပဲရှိသလဲပြောင်းလဲဖောက်ပြန်ဆင်းရဲတဲ့ဒီတော့ ချမ်းသာလို့အများကအသိမှတ်ပြပြီးကောင်းလိုက်တာပြောလိုက်တာချမ်းသာလိုက်တာဝမ်းသာလိုက်တာလို့ဖြစ်နေပါထရကနဲ့အဲ့ဒါကိုဘာကြောင့်များဆင်းရဲလို့ခေါ်ရတယ်လဲဘာတွေပြောင်းလဲတော့အဲ့ဒီချမ်းသာဘလောက်ကြာအောင်တည်တယ်လဲခဏတာမြပဲမဟုတ်လား အဲ့တော့အဲ့ဒီချမ်းသာပျောက်သွားပြီဆိုရင်တော့ဘာရောက်လာတော့တော့အဲ့တော့ဒီချမ်းသာကိုချမ်းသာအဖြစ်ခဏခေတ္တမျှတာမျက်စိတမိတ်လျှက်တပြက်မျှတာတည်နေပြီးတော့ဆင်းရဲအဖြစ်သို့ပြောင်းလဲဖောက်ပြန်သွားတတ်တဲ့အတွက်ဒီချမ်းသာကိုဝိပရိနာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲလို့ခေါ်တယ်။ဒီချမ်းသာဟာတသက်လုံးတသန္တရာလုံးတည်နေမယ်ဆိုရင်တော့ချမ်းသာလို့ပဲခေါ်ရမှာပေါ့ ခုတော့တသက်လုံးတတန်တတန်တရာလုံးမပြောနဲ့ဒီချမ်းသာဟာတမိနစ်တောင်ရံဖယံခါတည်ခြင်းမှတည်တယ်ရံဖယံခါတစ်စက္ကန့်တောင်တည်ခြင်းမှတည်တယ်ချမ်းသာလေးပျော်တာလေးဝမ်းသာတာလေးဖြစ်နေတော့ဖြုတ်ခနဲဆိုးွားတဲ့သတင်းတစ်ခုကြားလိုက်ရပြီဆိုပြီးဘာဖြစ်သွားတော့အဲ့တော့အဟုတ်ချမ်းသာပဲရောက်သွားတော့ဒီတော့ဒီချမ်းသာဟာဆင်းရဲဖြစ် ပြောင်းလဲသွားတယ်လို့ခေါ်ရတယ်သို့တော့တကယ်တော့ချမ်းသာကဆင်းရဲအဖြစ်ကို ပြောင်းလဲသွားတာတော့မဟုတ်ဘူးမတိတတ်တဲ့သဘောကို ပြောခြင်းလို့တကယ်ဖြစ်တာကချမ်းသာတာလေးဝမ်းသာတာလေးချုပ်ပြောက်ပြက်သွားပြီးတော့အဲ့ဒီနေရာမှာစိတ်ဆင်းရဲတာမချမ်းသာတာဝမ်းနည်းတာလေးရောက်လာတာဟုတ်တယ်မဟုတ်လားအဲ့တော့ချမ်းသာတာက နေပြီးဆင်းရဲတာကိုပြောင်းသွားတာဟုတ်ကဲ့လား မဟုတ်တော့မဟုတ်ဘူးသို့တော်လည်းပဲချမ်းသာချုပ်ငြိမ်းပြီးတော့ဆင်းရဲဖြစ်ပေါ်တာကိုပဲချမ်းသာကိုချမ်းသာကနေပြီးဆင်းရဲပြောင်းသွားတယ်လို့သိလွယ်အောင်ခေါ်ရပြောရတယ်ဒါကြောင့်မို့ဝိပရိနာမဒုက္ခဒီတော့လောကမှာတတ္တဝါတွေတွေ့ရတဲ့ချမ်းသာနဲ့ဆင်းရဲချိန်ဆက်ကြည့်လိုက်မယ်ဆိုလို့ရှိရင်ဘယ်ဟာက အလေးပါမလဲ ဘယ်နှစ်လေးလောက်များသားမလို့အများကြီးပါပဲမဲ့အခါမိုးရာသီအခါမှာကောင်းငင်ပြင်မှာမိုးသားတွေတက်ပြီးမိုးသားတိမ်လိုက်တွေဆင်လို့တမိုးလုံးညှို့မှိုင်းပြီးအုံနေမိုးကြီးပြိုကြတော့မလို့ဖြစ်နေအဲ့ဒါလို့ဖြစ်နေတော့မှတခါတရံဖြတ်ခနဲ့ရှက်စီလေးများမလက်တတ်ဘူးလား လက်တတ်တယ်အဲ့ဒါနဲ့မတူဘူးလားဘလို့တူတာပါလဲဟဲ့ရှက်စီးလက်တာလေးနဲ့ချမ်းသာလေးဒုက္ခဘလို့အများအသိမှပြုထားတာလေးနဲ့မတူပေဘူးလားတမိုးလုံးပြိုကြတော့မတအုံမှိုင်မှောင်းနေတာကရေရှိုအနေနဲ့ဆိုရင်အဲ့ဒီအချိုးအတိုင်းမသွားပေဘူးလားဒီတော့တမျိုး ဓမိုးလုံးအုပ်မှိုင်းပြီးမှောင်နေတာကိုမှောင်နေတဲ့အတိုင်းသိဖို့မလိုဘူးလားတစ်ချက်လိုက်လက်တဲ့ရှက်စည်းကလေးဟာလည်းပဲခဏမျှပဲတီးပြီးချက်ချင်းပျောက်သွားတယ်လို့အစအမှန်တိုင်းသိဖို့မလိုဘူးလားအဲ့ဒါလို့သိလို့ရှိရင်ဖြင့်ယုံနဲ့နံပေါင်းစပ်ထားတဲ့ဘဝဆိုတဲ့အရာဟာဒုက္ခပဲလို့နားမလည်နိုင်ဘူးလား ဒုက္ခမေဝဟိတံဘောတိဒုက္ခံဒိဋ္ဌတိဝေတိစဒုက္ခမေဝတဘဝလုံးဆင်းရဲဒီသာလင်တံဘောတိဖြစ်နေ၏ဒုက္ခမေဝဆင်းရဲဒီသာလင်ဒိဋ္ဌတိတည်ရ၏ဒုက္ခမေဝဆင်းရဲဒီသာလင်ဝေတိကင်းပြောက်ချုပ်ပြဲသွား၏ဟာတကယ်တော့ဘဝဖြစ်လာတယ်ဆိုတာဆင်းရဲဖြစ်လာတာပဲ ဘဝတည်နေတယ်ဆိုတာဆင်းရဲတွေတည်နေတာပဲဘဝချုပ်ငိမ့်ပြောက်သွားတယ်ဆိုတာဘာဖြစ်တာလဲဆင်းရဲတွေချုပ်သွားတာပဲအဲ့ဒါလို့အမှန်တိုင်းသိပြီဆိုတဲ့အခါကျတော့ခေါဏလို့ဖြတ်ခနဲ့ရှက်စီးလက်တယ်လို့လင်းလိုက်တဲ့အလင်းကလေးနဲ့တူတဲ့ချမ်းသာကိုအထင်ကြီးပါဦးမလားအထင်မကြီးရဲ့ ဝဆိုတာကောလူကျင်တဲ့စိတ်ဖြစ်အောင်မလားတကယ်လို့များအဲ့ဒီသေးသေးမွာမှာခဏတစ်ဖြုတ်သာပေါ်လာတတ်တဲ့ချမ်းသာလေးကိုအထင်ကြီးပြီးတော့ဘဝဖြစ်မှုတွေလူကျင်တောင့်တမယ်ဆိုလို့ရှိရဲ့ဆင်းရဲကို လူကျင်တောင့်တနေတာလားချမ်းသာကို လူကျင်တောင့်တနေတာလားဆင်းရဲလူကျင်တောင့်တနေတဲ့အခါကျတော့ချမ်းသာမရပေဘူးလားမရပါဘူးဟမ် ဘာဖြစ်လို့တော့လိုချင်တာကဆင်းရဲကိုလိုချင်တာဖြစ်လို့ဟုတ်သလားဆင်းရဲလိုချင်တာဖြစ်တော့ဘာရသလဲဆင်းရဲပဲရတယ်ဒါကြောင့်မို့ရုံနဲ့နာနှစ်ရပေါင်းစပ်ပြီးဖြစ်ပေါ်လာတဲ့ဘဝရဲ့လို့ဖြစ်လာပြီဆိုလို့ရှိရင် ဘာတွေပဲဖြစ်နေသလဲဆင်းရဲတွေပဲလားချမ်းသာတွေပဲလားဆင်းရဲတွေပဲဟုတ်ကဲ့လားဒါကြောင့်မို့လို့အပေဘုံသူအပေဘုံသားဘဝရလဲဆင်းရဲပဲလူဘုံလူဘဝရလဲဆင်းရဲပဲနတ်ဘုံနတ်ဘဝရလဲဆင်းရဲပဲမြမဘုံမြမဘဝရလဲဆင်းရဲပဲအဲ့ဒီဘုံတွေလှဲ့ပတ်ဖြစ်နေတယ်မြဆင်းရဲလှဲ့ပတ်ဖြစ်နေတာပဲမဟုတ်လား ပြီးတော့အဲ့ဒီလှက်ပတ်ဖြစ်နေတဲ့ဝုတ်ကိုလှက်ပတ်ဖြစ်နေတာကိုဝုတ်လို့ခေါ်တယ်အဲ့ဒီမှာတွေ့နေရတဲ့ဆင်းရဲတွေကိုဝုတ်ဆင်းရဲဟုတ်သလားအဲ့တော့ဒီဝုတ်ဆင်းရဲကိုကြိုက်သလားကြောက်သလားကြောက်တယ်ကြောက်တော့ဝုတ်ဆင်းရဲတဲ့ကလွတ်ချင်တယ်ဟုတ်သလားဝုတ်ဆင်းရဲတဲ့ကလွတ်ချင်တယ် ဝဆင်းရဲကလွတ်ချင်တဲ့အခါကျတော့အိပ်ရမယ်စားရမယ်ပျော်ပျော်ပါးပါးနေရမယ်မကောင်းမှုဒုစရိုက်များများပြုရမယ်နော်ဟမ်ဘယ်လိုပါဟုတ်ပလဲဟမ်ဝိပဿနာတရားကို အဲတစ်ဖက်ကဒုစရိုက်တွေလို့တစ်ဖက်ကဝိပဿနာတရားမပြတ်မလားရှုပေါ့နော်ဟမ်တစ်ဖက်ကဒုစရိုက်တရားတွေလို့ရမယ်ဩတစ်ဖက်ကဒုစရိုက်တရားတွေလို့အောင်မလဲဝိပဿနာတစ်ဖက်ကရှုတယ်အဲ့လိုဆိုလို့ရှိရင်ဝဆင်းရဲ့ငြိမ့်မယ်တဲ့နော်ဟုတ်အဲ့ဒါ အခရာတလုံးလေးအရွတ်လွဲသွားလိုက်တာနဲ့အတိပဲပြောင်းပြန်ဖြစ်မသွားဘူးလားတတိထားဖို့မကောင်းဘူးလားအမ်တတိထားဖို့ကောင်းတယ်အဲ့ဒါ तू ပြောတာစိတ်ထဲကတော့သူ့စီရိုက်လို့ तू ပြောလိုက်တာပဲပါဇက်ကမနဲ့ထွက်သွားဘူးအဲဒုစရိုက်တယ်ပြောင်းပြန်ဖြစ်မသွားဘူးလားဒုစရိုက်တရားကဘယ်နှပါးရှိတယ်လဲ10ပါးပါတယ်ပါတယ်တော့ သာဂုံတိုင်ရိုင်းမိုက်ကြမ်းညစ်အာဟုတ်သေးပါဘူးပါဏာတိပါဒဝေရမဏိအဒိဏာဒါနာဝေရမဏိကာမေတုမိစ္ဆာစာရဝေရမဏိဒါကဒုစရိုက်ဟုတ်ကဲ့လားဒုစရိုက်ကကာမေတုမိစ္ဆာစာရပါဏာတိပါဒအဒိဏာဒါနာကာမေတုမိစ္ဆာစာရအဲ့ဒါဒုစရိုက်တရား၃ပါး ပါဏာတိပါဒဆိုတာဘာလဲဩသူ့တဲ့တတ္တာကိုယ့်တဲ့တတ္တာတော့မပါဘူးလားဟမ်တတ္တဝါရဲ့အသက်ကိုတတ်ခြင်းအဒိဏဒါနခိုးယူတာမဟုတ်ဘူးလားတူတူပါပဲကဲမတူပါဘူးတဲ့ကန့်ွက်ပြီမတရားယူတာနဲ့ခိုးယူတာမတူဘူးတဲ့ အဲကိုင်မတရားယူတာကအတိပ္ပယ်ကျဲပြန့်နေတဲ့ခိုးယူတာကအတိပ္ပယ်ကျင်းနေတဲ့ကိုင်ဒီလိုဆိုတော့ဒူသေးလားခိုးယူတာကမသိအောင်တိတ်တိတ်ပုံယူတဲ့တခုပဲယူရတာမဟုတ်လားမတရားယူတယ်ဆိုတာကအဲဓမြတိုက်ယူတာလဲမတရားပဲကပိုင်းနဲ့ယူတာလဲမတရားပဲအနုယန်းစီးတာလဲမတရားပဲလိမ့်ယူတာလဲ မတရားပဲလှဲ့ယူတာလည်းမတရားပဲမပေးပဲနေအောင်မမင်းမနေနိုင်အောင်အကြကံယူတာလည်းမတရားပဲဟုတ်ကဲ့လား30တန်တဲ့ပစ္စည်းကို90နဲ့ရောင်းတာလည်းအာမဟုတ်ပေဘူးလားအဲ့ဒါကိုဘာခေါ်တော့အမြတ်ကြီးစားတယ်ခေါ်တယ်ဟုတ်ကဲ့လားအမြတ်ကြီးစားတယ်ခေါ်တယ် အဲ့ဒါအလုံးကိုမတရားယူတယ်လို့ခေါ်သည်ခိုးတာကတော့မသိအောင်တိတ်တိတ်ကလေးယူတာတခုတည်းမဟုတ်လားအဲ့တော့ခိုးယူတာနဲ့မတရားယူတာတူသလားမတူဘူးလားအဲမတူဘူးတဲ့အဲ့တော့ဟိုတကမာကြီးရှုံးစေပေါ့ဟုတ်လားရှုံးသွားပြီကိုရင်ဘယ်တကမာကြီးလဲအဲသူတစ်ပါးပစ္စည်းမတရားယူခြင်းမှရှောင်ရမှာလားခိုးယူခြင်းမှရှောင်ရမှာလား ဟုတ်ကဲ့လားခုနပြောခဲ့တဲ့10ရံပစ္စည်းကို90နဲ့ရောင်းတော့ဗာတိခါဘုံနဲ့ညှိတယ်ဒုစရိုက်လားသူစရိုက်လားဒါဖြင့်တပိဋ္ဌာအလေးကို၅ချက်သာလျှော့ထားလိုက်မယ်ဆိုရင်ဟောဟုတ်ကလားပါတော့အာဒိဏဒါနပဲဘာဘာလောက်တာခေါ်တယ်တဲ့ နော်အလေးခိုးတာခေါ်တယ်တဲ့နော်မလောက်ကြဘူးလားလောက်ကြပါရဲ့ဗျာတချို့လောက်ကြပါတယ်တချို့တော့မလောက်ကြပါဘူးမဟုတ်လားတချို့တော့လောက်ကြတယ်မဟုတ်လားအဲတချို့ဈေးတွေကြတော့အမလေးအလေးနှမျိုးထားတယ်ဟုတ်တယ်မဟုတ်လားရောင်းတဲ့အခါကျတော့တစ်မျိုးဝယ်တဲ့အခါကျတော့တစ်မျိုးเนาะအဲ့ဒါကိုဘာခေါ်မလဲ အာဒိဏဒါနပဲဒုစရိုက်လားသူစရိုက်လားလုံးဖို့မကောင်းဘူးလားဒါကြောင့်တက်တာခိုးမှုကာမေတုသုံးခုကာယကံကာယကံဒုစရိုက်သုံးပါတတ္တဝရဲ့တက်တတာရဲ့မတရားယူတာရဲ့ဒီမှာခိုးမှုလို့သုံးလိုက်တာဟာမတရားယူတာကိုပဲသုံးတာနော်စကလုံးနဲ့အောင်လို့တက်တာခိုးမှု ကာမေတုဆိုတာကာမေတုဆိုတာပါလေကာမဂုဏ်တို့၌မှားယွင်းစွာကျင့်ခြင်းနော်မတော်မတရားလော်လီဖောက်ပြမှုကာမေတုအဲ့ဒါလည်းပဲဒုစရိုက်လားဒုစရိုက်လားကာယကံဒုစရိုက်လားဝစီကံဒုစရိုက်လားကာယကံဒုစရိုက်ဆိုတာကိုယ်နဲ့လှုပ်တာလားနှုတ်နဲ့ပြောတာလားဟုတ်ကဲ့လား ဆိုတက်တာခိုမှုကာမေတုသုံးခုကာယကံတက်တာခိုမှုကာမေတုသုံးခုကာယကံဆိုတေကံဒုစရိုက်ပဲနှစ်ပါးသုံးပါးဘာတွေဘာတွေလဲ တတရဲ့တဲ့တတ်ခြင်းပြီးတော့တရားယူခြင်းကာမဂုဏ်တို့၌မှားယင်းစွာကျင့်ခြင်းဟုတ်ကဲ့လားအဲ့ဒါကိုယ်နဲ့လှုပ်ရတာလားနှုတ်နဲ့ပြောရတာလားကိုယ်နဲ့လှုပ်ရတာကောင်းတာတွေလားမကောင်းတာတွေလားမကောင်းတာတွေဆိုတော့ဘာခေါ်ရမလဲဒုစရိုက်ဟုတ်ကဲ့လားဘာလို့များမကောင်းရလို့ ဘာလို့များမကောင်းရတယ်လဲအဲ့ဒါတွေအပြစ်ရှိလို့ဟုတ်လားဘာကြောင့်မကောင်းတယ်လဲအပြစ်ရှိလို့အပြစ်ရှိတဲ့အတွက်ဒီအလုပ်တွေဟာမကောင်းတဲ့အလုပ်ဒါကြောင့်သူတို့ကိုဒုစရိုက်နော်ဒါဖြစ်ရင်အသက်သက်ချင်းမှရှောင်ခြင်းမဲ့သူတို့ဘာပစ္စည်းမတရားယူခြင်းမှရှောင်ခြင်းမဲ့ ကာမဂုဏ်တို့၌မှားယွင်းစွာကျင့်ခြင်းမှရှောင်ကျင်မယ်ဆိုရင်တော့အပြစ်ရှိသလားမရှိဘူးလားရှိပါဘူးဗျာမရှိတော့အဲ့ဒါကောင်းသလားမကောင်းဘူးလားကောင်းတယ်ဆိုတော့ဘာခေါ်ရမလဲသူစရိုက်ဟုတ်ကဲ့လားကိုယ်နဲ့လှုပ်တဲ့သူစရိုက်လားနှုတ်နဲ့ပြောတဲ့သူစရိုက်လားကာယကံသူစရိုက်ဟုတ်လားကာယသူစရိုက်လို့လည်းခေါ်တယ်ကာယသူစရိုက်သုံးပါး ကာယဒုစရိုက်သုံးပါးကဘယ်ဟာတွေလဲမိုင်းစွာကျင်ញင်ကာယဒုစရိုက်သုံးပါးဟုတ်ပြီလားဒါဖြင့်အဲ့ဒီကာယဒုစရိုက်ကိုကာယသူစရိုက်ကောင်းတဲ့ကိုအကျင့်နေဖြစ်အောင်ဘယ်လိုလုပ်မလဲ ဒုစရိုက်တွေရှောင်ရင်သူစရိုက်တွေမဖြစ်ဘူးလားတတ္တဝရဲ့အဲ့မသာဖဲရှောင်မယ်သူဘာပစ္စည်းမတရားမယူပဲရှောင်မယ်သူများသားမရမပြစ်မှာပဲရှောင်မယ်ဘာတွေလဲကိုလားနှုတ်လားစိတ်လားနှုတ်ပြောသူဒုစရိုက်ကလည်း၄မျိုးတဲ့နှုတ်ပြောဒုစရိုက်ကဘယ်နှမျိုးလဲ၄မျိုး မုသာဝါဒလိန်ပြောခြင်းဟုတ်သလားပိတုဏဝါစာဂုံချောခြင်းပိတုဏဝါစာဆိုတာဘာလဲဂုံချောတယ်ဆိုတာဘယ်လိုလုပ်တာလဲဂုံမော်တက်တော့ချောကြတာလားဟမ် ချစ်ခင်သူနှစ်ဦးအကြားမှာမေတ္တာပြက်ပြားအောင်ဂုံစကားပြောဆိုခြင်းဟုတ်ကဲ့လားဂုံစကားပြောဆိုရဲဆိုတာဘယ်လိုလဲဩခလောက်ဆန်နေခေါ်တယ်ဘာခေါ်တော့ခလောက်ဆန်ကိုသိသလားပါဗျာနွားတွေကြွဲတွေဆင်းနေဆွဲတဲ့ခလောက်မတွေ့ဘူးလားတွေ့ပါ အဲ့ဒီခလောက်အထဲမှာအဆံမပါဘူးလားအဲ့ဒီခလောက်အဆံကဘယ်တော့ဖြစ်ဖြစ်အမြဲတမ်းအလဲမှာတဲ့တယ်လေးနေတယ်မဟုတ်လားနေပါဘူးဗျာဘယ်လိုနေတော့ဟမ်ခလောက်ရဲ့ဟိုဘက်နှခမ်းခောက်လိုက်ဒီဘက်နှခမ်းခောက်လိုက်ဟုတ်တယ်မဟုတ်လားဒီတော့ဂုံချော့တယ်ဆိုတာ ခလောက်ဆန္ဒမဟုတ်ဘူးလားကိုရင်အတိပီလားနားလဲသလားဟမ် နားလဲပါတယ်ဗျာဟုတ်တထွားကြတထောင်မြင်နော်ဟိုဘက်ကြတစ်မျိုးပြောလိုက်ဒီဘက်ကြတစ်မျိုးပြောလိုက်ဒီလိုမဟုတ်လားအဲ့ဒါဟိုဘာခေါ်လဲခလောက်ဆန်းတဲ့ဂုံချောတဲ့ဂုံတိုက်တဲ့အဲ့ဒီအပြောကအကောင်းလားအဆိုးလားအဆိုးဘာကြောင့်အဆိုးလဲအပြည့်ရှိလို့ဘယ်လိုများအပြည့်ရှိတော့ သူနှုတ်ကြမေတ္တာပြပြအောင်ဟိုတမျိုးဒီတဖုံ ပြောတဲ့အခါကျတော့မေတ္တာပြတ်နိုင်တဲ့အတွေ့အပြည့်ရှိတယ်အပြောခံရတဲ့ပုဂ္ဂိုလ်များမှနင့်နာသည်မဟုတ်ပေဘူးလားအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီသူနှစ်ဦးကြမေတ္တာပြပြအောင် ပြောတဲ့ဂုံချောစကားရဲ့ဆန့်ကျင်ဘက်ကပါလဲအောင်သွဲဟော အောင်သွယ်တယ်ဟုတ်ရဲ့လားဟုတ်ပါတယ်ပြောင်းမြန်ဆိုဒီသဘောပေါ့မဟုတ်ဘူးလားမေတ္တာပြည့်အောင်ပြောတဲ့စကားကဂုံချောစကားအဲ့ဒါကိုပြောင်းမြန်လှန်လိုက်ပါဆိုတော့ကမေတ္တာရှိအောင်ပြောတဲ့စကားမဟုတ်လားအဲ့တော့ဘာစကားလဲဟမ် မေတ္တာပေါင်းကူလောက်တာတဲ့တော်တော်ပေါင်းကူတာအဆောက်ကောင်းကြတယ်နဲ့တူတယ်နော်ဒီတော့မေတ္တာပေါင်းကူတရားပဲဆောက်ကြပါပေါင်းကူတရားမဖြတ်ကြပါနဲ့ပေါ့မဟုတ်လားဘုံကျော်စကားပြောရင်ပေါင်းကူတရားပြက်သွားမလားပိုးခိုင်းလာမလားပြက်သွားမယ်ဒါကြောင့် ပေါင်ကုဒရာဖြစ်တဲ့စကားတော့မပြောပါနဲ့ပြောချင်းပြောရင်ပေါင်ကုဒရာဘိုးခိုင်ကအောင်ပဲပြောကြပါနော်ဘုန်းကြီးများပြောရင်တော့အာဘတ်သိသည်ဟုတ်ကလားဘုန်းကြီးများတော့ပေါင်ကုဒရာခိုင်ကအောင်ပြောရင်အာဘတ်သိတယ်အာဘတ်မှာဒုတိယအကြီးဆုံးဖြစ်တဲ့အာဘတ်သိနာအမေနဲ့အဖေကွဲနေတာတောင်ပြန်စိတ်သက်မပေးရဘူးလေဘုန်းကြီးอ่ะအဲ့လား အမေနဲ့အဖေကွဲနေတာကိုအဲစိစစကားပြောလို့အမေနဲ့အဖေပြန်ပေါင်းမိရင်တော့ဒီဘုန်းကြီးအဘသင်ပြီတဲ့ဘုန်းကြီးကအဲ့ဒါရှင်းရတယ်ဒါပေမဲ့တစ်ခါတစ်ခါကျတော့လဲတွေးတယ်တွေးရတတ်သေးတယ်သူတို့ချင်းကအစင်မပြေအစင်မပြေတဲ့အခါကျတော့စိတ်ကဆင်းရဲစာရေးတော်ရေးဝေးရေးကလည်းမပြည့်စုံကလေးတွေကလည်းမြဘယ်လို့မှမရှူနိုင်မကင်နိုင်တဲ့အခါကျတော့အဲ့ဒါဘုန်းကြီးလာလာလျှောက်တာရှိသေးတယ် ဥစဉ်ဖရာဥစဉ်တကာကြီးကဘယ်နဲ့ပဲဟိုတကာကြီးကလည်းဥစဉ်ဖရာဥစဉ်တကမကြီးကဘယ်နဲ့ပဲဆိုဒီကဘယ်လိုလုပ်နေရနော်ရွာအမှုဘုံကြီးလာပတ်တာနော်အဲ့တော့မနေနိုင်တဲ့အခါကျတော့တကာကြီးတစ်ဖက်တစ်လက်ဟောလိုက်တကမကြီးတစ်ဖက်တစ်လက်ဟောလိုက်ဟောလိုက်နဲ့နောက်အဆင်ပြေးသွားပြီဆိုတော့ဒီဘုံကြီးကဘာဖြစ်တော့အာမသိရောနော် ဒါကြောင့်ဘုန်းကြီးများတော့ပေါင်းကူးတရားခိုင်ကအောင်မလုပ်ရဘူးဖြက်လည်းမဖြက်ရဘူးဂုံချောတဲ့မူသားပြောတဲ့ဂုံချောတဲ့မကောင်းတဲ့စကားတွေဆိုးတဲ့စကားတွေအပြစ်ရှိတဲ့စကားတွေမပြောပါနဲ့ရှောင်ပါပြောရင်ဒုစရိုက်မပြောဘဲရှောင်ရင်သူစရိုက်ဟုတ်ကဲ့လား now ဖရုဒ္ဒဝါစာ ကြံတန်းရိုင်းဆိုင်တဲ့စကားပါတယ်တော့ကြံတန်းရိုင်းဆိုင်တဲ့စကားတဲ့အ내အတိဘယ်အနေနဲ့ကြံတန်းရိုင်းဆိုင်တဲ့စကားသို့တော်လည်းပဲဒီနေရာမှာကြတော့ဒီစကားကိုပြုဒ္ဓဝါစာဖြစ်တယ်ကြံတန်းရိုင်းဆိုင်တဲ့စကားဖြစ်တယ်ဆိုတာကိုပြောသူရဲ့စေတနာပေါ်မူတည်ပြီးဆုံးပြရတယ် နှုတ်ထွက်စကားသံကို နားမထောင်မဲနဲ့ပြောသူရဲ့စေတနာကိုမူတည်ပြီးတော့ဆုံးပြရတယ်တဲ့ဒါဖြင့်ပရုဒဝါစာပဲဒါဖြင့်ပရုဒဝါစာမဟုတ်ဘူးယနေ့ရင်နဲ့ရံငမအဲ့ဒါကိုပုံလေးတစ်ခုထုတ်ဖော်ပြီးပြောထားတယ်ဖေကတောသွားတယ်သားလေးငယ်ငယ်က၄-၅ဆနှစ်သားထမရဲ့တော်ရဲလိုက်ခြင်းနဲ့ အဲ့ဒါမေကမလိုက်စေခြင်းမူဘေးကအန္တရာယ်တွေ့မှစိုးတယ်ဒါကြောင့်မလို့မလိုက်နဲ့မလိုက်နဲ့လို့တားတယ်သားကမနေဘူးလိုက်ချင်တယ်လိုက်ချင်တယ်ဆိုအတင်းငိုတယ်ဒီခါကျတော့မေကစိတ်မရှိတော့ကိုင်းတလောက်တောင်လိုက်ချင်တဲ့သားလိုက်သွားနဲ့တော်ရဲကြကြွယ်ရိုက်ခတ်သေးပါစေအဲ့ဒါလို့ပြောလိုက်တယ်တဲ့ အဲ့ဒီစကားဟာအတိဘယ်အနေနဲ့ကြမ်းတမ်းရိုင်းဆိုင်သလားမရိုင်းဆိုင်ဘူးလားရိုင်းဆိုင်တယ်အတိဘယ်အနေနဲ့ပရုဒဝါစာပဲသို့တော့အဲ့ဒါလို့ပြောလိုက်တဲ့အမေရဲ့စိတ်ထဲမှာတကယ်ပဲကြွေရိုင်းခတ်သေးစေခြင်းမလားဘလို့ဖြစ်စေခြင်းမလဲမလိုက်ဖဲနဲ့ဘေးမထိရံမကြီးပဲအေးမြချမ်းသာစွာသူသားကလေးပျော်ပျော်ရွှင်ရွှင်နေစေခြင်းမဟုတ်လားအဲ့တော့စေတနာကတော့ စေတနာကောင်းဟုတ်တယ်မဟုတ်လားနှုတ်ကထွက်တာတော့ကျမ်းမ်းနဲ့ဒါဖြင့်နှုတ်ထွက်ကြည့်ပြီးတော့ကျမ်းမ်းတဲ့စကားလို့ဆိုရမလားစေတနာကြည့်ပြီးကျမ်းမ်းတဲ့စကားလို့ဆိုရမလားဒါဖြင့်ဒီနေရာမှာအဲ့ဒီအမေရဲ့စကားဟာဖရုဒ္ဒဝါစာကျမ်းမ်းရိုင်းဆိုင်တဲ့စကားလားအမေတဲဆုံးပြတ်ချက်မှန်မှကဒုပရိဒအထကထာစကားကိုမိတာပဲဟဲ့နော် အတ္တကရာညံကိုမိတာပဲအတ္တကရာကအဲ့ဒါမဟုတ်ပါဘူးတဲ့ပရုဒဝါစာနော်မြတ်စွာဘုရားလက်ထက်ကမထီတပါးရှိတယ်ဘသူပဲတွေးလိုက်တွေးလိုက်စတွေးလိုက်ကြတာဟေးဝတလမင်းဘယ်ကလာသလဲဒီလိုပဲဟဲ့ဝေဒလာဘယ်သွားမလို့လဲဟဲ့ဝေဒလာမင်းကတရားမထိုင်ဘူးလား ဟဲ့ဝဒလမင်းဖရာမြတ်စွာဘုရားစီအဖူးမလာတာကြာပြီပေါ့ရဲ့အဲ့ဒါလိုပဲကြီးကြီးငယ်ငယ်ဘုသူ့တွေ့တွေ့ဝဒလဝဒလနဲ့ဒီစကားပဲသူသုံးတယ်တဲ့ဒါပေမဲ့လို့သူကတော့ယဟန္တာတဲ့ယဟန္တာဆိုတော့ကိလေသာရှိသလားမရှိဘူးကိလေသာငြိမ်းပြီးတာပဲဝဒလဆိုတာအတိဘယ်ကလူယုတ်မှာဝဒလဆိုတဲ့သလုံးရဲ့အတိဘယ်က ပါတယ်တော့အဲတွေ့တိုင်းတွေ့တိုင်းလူယုံမှလူယုံမှနဲ့ခေါ်နေတာကိုရင်လေး9နှစ်သားယဟန္တာကိုရင်လေးလည်းဝဒလပဲသူဟာယဟန္တာဥစဉ်လေးလည်းဝဒလပဲအဲ့တော့ तू ကအဲ့တော့ तू ကသူ့နှုတ်ကထွက်တဲ့အတိုင်းရုပ်မာတယ်ထင်လို့ရုပ်မာစေရုပ်မာတဲ့အတိဘယ်နဲ့ပြောတာလား ကျင့်ပါနေတာဟုတ်တယ်မဟုတ်လားနှုတ်ကျင့်ပါနေတာအဲ့ဒါသူခေါ်တာကဟေ့ဝတ္တလဆိုတာအဲ့ဒါခင်တဲ့သဘောနဲ့ခေါ်တာတဲ့ခင်မင်ကြွားဝင်တဲ့သဘောနဲ့ခေါ်တာတဲ့ပါတယ်စင်ကြီးစားရစိတ်မခံတာဆိုဟုတ်ကဲ့လားသူကတော့ခင်မင်ကြွားဝင်တဲ့သဘောနဲ့ခေါ်တာပါပဲကြားရသူကတော့အောင်သွားနော် ဟိုတော့တချို့နေတချို့ဒေသတွေမှာလူချင်းတွေ့လိုက်ပြီဆိုလို့ရှိရင်နှုတ်ဆက်တာရှိတယ်လေဘယ်လိုဆက်တော့ဟေ့ရောက်ဖားတယ်အဲ့ဒါအဲ့လူချင်းတွေနှုတ်ဆက်တာအဲ့ဒါခင်တဲ့လူချင်းမှဆက်တာ မခင်တဲ့လူကြမဆက်ဘူးအဲ့လိုအခုတော့အဲ့ဒီဘုန်းကြီးရဲ့စကလုံးကလည်းအဲ့ဒီတိုင်းဖြစ်မနေဘူးလားနော်အဲ့တော့ အဲ့ဒါလည်းပဲကျန်တဲ့ရန်ဆိုင်တဲ့စကားမဟုတ်ပါဘူးတဲ့ဘုရဒဝါစာမဟုတ်ပါဘူးတဲ့စေရနာကိုကကျန်တဲ့စေရနာရိုင်းဆိုင်တဲ့ရုပ်မာတဲ့စေရနာပါမပဲဘုရဒဝါစာပါတဲ့ကျန်ကံကအဲ့လိုဆုံးပြတ်ပေးတယ်သို့တော်လည်းပဲစေတနာလည်းမကြမ်းတမ်းနှုတ်လည်းမကြမ်းတမ်းမှာပဲကောင်းတယ်မဟုတ်လားနော်စေတနာလည်းမကြမ်းတမ်းနှုတ်လည်းမကြမ်းတမ်းမှာ စေတနာလည်းနူးညံ့သိမ်မွေ့အပြစ်ကင်းမှနှုတ်လည်းနူးညံ့သိမ်မွေ့အပြစ်ကင်းမှပဲကောင်းတယ်နောက်အခုပြောနေတာဝစီဒုစရိုက်၄ပါးပြောနေတာနော်နှုတ်ပြောဒုစရိုက်နံပါတ်၁ကမုသာဝါဒလိမ်ပြောခြင်းနံပါတ်၂ကပိတုနာဝါစာဂုံချောခြင်းနံပါတ်3ကပရုဒဝါစာကျန်တန်ရိုင်းစိမ့်နဲ့စကားပြောခြင်းနံပါတ်4ကတော့တန်ဖပလာပါတယ် တမ္ဖပလာပဆိုတာအကျိုးမရှိတဲ့စကားကိုပြောတာပဲလောကီကျိုးလည်းမရှိလောကုတ္တရာကျိုးလည်းမရှိတဲ့တဲ့စကားဖြစ်ုံမျှပြောတာတမ္ဖပလာပပဲသို့တော့ကျမ်းဂန်ကတော့ဘလို့ပုံစံထုတ်ထားလဲဆိုတော့ဗာရဏညီနောင်စစ်ထိုးခြင်းအစရှိသော တကယ်အဖြစ်မှအစစ်မှ မဟုတ်တဲ့စိတ်ကူးရင် ပုံပြင်အကြောင်းအရာများကို ပြောတာဟာတန်ဖတ်ပလာပါတဲ့တကယ်အစစ်မှဖြစ်မှမဟုတ်တဲ့ဟာတွေတဲ့ဗာရဒဆိုတာအခုရမဇတ်တေရမဇတ်တေဆိုတာကနေတဲ့အဲ့ဒါဗာရဒမဟာဗာရဒရဲ့တစိတ်တစ်ပိုင်းပဲအိန္ဒိယမှာမဟာဗာရဒဇတ်တော်ကြီးဆိုတာဗာရဏညီနောင်စစ်ထိုးတာအကြီးအကျယ်စာအုပ်ကြီးတွေရေးထားတယ် အထူကြီးတွေအတွဲပေါင်းမြောက်များစွာပဲအဲ့ထက်ကအခုရာမအကခေါ်တဲ့ရာမယဏဆိုတာတစိမ့်တစ်ပိုင်းပဲအဲ့ဒါတွေဟာတကယ်ဖြစ်ခဲ့ပြက်ခဲ့တာတွေမဟုတ်ဘူးတဲ့လောက်ကြံပြီးတော့ဖတ်ကောင်ကြည့်ကောင်ရေးထားတဲ့ပုံပြင်တွေပဲတဲ့ဒါတွေပြောလို့ရေးရေးရေးလို့ရှိရင်တန်ဖတ်ပလာပါတဲ့အဲ့လိုကျမ်းဂန်ကဆိုတယ်အဲ့ဒါပြောရင်ရေးရင်တန်ဖတ်ပလာပါတဲ့ ဟိုတကယ်အဖြစ်မှမဟုတ်ဘဲနဲ့အဲ့ဒီစကားအတိတ်ပဲဘွင့်အဖွင့်အရာပေါ့လေတကယ်အဖြစ်မှမဟုတ်ဘဲနဲ့စိတ်ကူးနဲ့ကြံစည်ပြီးတော့ရေးသားရေးသားထားတဲ့ဝိထုဇလမှန်သမျှဘာခေါ်ရမလဲတမ္ဖပလပါပြောရင်လဲတမ္ဖပလပါရေးရင်လဲတမ္ဖပလပါ အဲ့ဒီအတိဘယ်အခွင့်ရအဲ့လိုပဲအတိဘယ်ရတယ်အဲ့ဒီတော့ဝတ္ထုရေးစရာတွေဘယ်နဲ့လောက်ပါအခွင့်ရဆိုလို့ရှိရင်တော့ဝတ္ထုရေးစရာတွေလည်းတန်ဖတ်ပလာပါပဲညီနောင်စစ်ထိုးခြင်းရာမသီတာဒေဝီကိုတသဂိရိက ခိုးခြင်းအစရှိတဲ့ဇာလံဝတ္ထုတွေတဲ့ ဒီလိုဟိုရင်းကကျန်ကန်ကဖော်ပြထားတယ်ဆိုလိုတာကတကယ်အဖြစ်မှမဟုတ်ပဲနဲ့စိတ်ကူးရင်ပုံပြင်ဝတ္ထုမှန်သမျှဒါပြောရင်ရေးရင်တန်ဖတ်ပလာပါပဲတဲ့သို့တော့အဲ့ဒါမှလည်းပဲနည်းနည်းစကားကြမ်းနေတယ် everything has a exception နားလဲတယ်မဟုတ်လားတိုင်းမှာချွင်းချက်ရှိတယ်မဟုတ်ဘူးလားချွင်းချက်ရှိတယ်အဲ့ဒါလို့စိတ်ကူးရင်ဝိထုပုံမြင်ကို ပြောတာရေးတာတန်ဖတ်ပလာပပင်ကျမ်းဂန်ကဖွင့်ပြတော်လည်းပဲအကျိုးတစုံတရာ ဖြစ်ပေါ်စေမှာကို သိမြင်တဲ့အတွက်ဒီပုံမြင်လေးထည့်ပြောတယ်ဒီဝိထုကြောင့်လေးထည့်ပြောတယ်ဆိုရင် အဲ့ဒါတန်ဖပလာပဖြစ်ပါမလားမဖြစ်ဘူးကဲအခဏသားအဖ2ယောက်အဲသားအမိ3ယောက်အကြောင်းသားကတော့တဲ့လိုက်ခြင်းနဲ့မေးကမလိုက်စေခြင်းမူဒါကြောင့်မလို့တော့တဲ့ကြကြွယ်ရန်ခတ်သေးပါစေလို့ဆိုတာဟာတကယ်ဖြစ်ပျက်ခဲ့တာမဟုတ်ဘူး လိုအပ်တဲ့တရားသဘောကိုထင်ရှားလာအောင်လို့ဥပမာအနေနဲ့ပုံပြင်ထွင်ပြီးတော့အထကထာကပြောလိုက်တာမဟုတ်ဘူးလားတော့အဲ့ဒါပြောလိုက်ခြင်းအပြင်ပရုဒဝါစာဆိုတာဘလို့ဟာပဲလို့စိတ်ထဲမှာရှင်းနေတဲ့အတိတ်ပဲသိမသွားဘူးလားသိသွားတယ်အဲအဲ့ဒါလေးပုံပြင်လေးပဲဒါပြင်အဲ့ဒီအထကရာဆရာကြီးတန်ဖတ်ပလာပလို့ပြောရမလားမဟုတ်ဘူးအဲ့ဒါလို့ပေါ့ ပုံမြင်ဝတ္ထုပင်ဆိုတော့လည်းပဲအကျိုးတစုံတရာဖြစ်ပေါ်စေမှမြင်တဲ့အတွက်ဒီပုံမြင်ဝတ္ထုကိုပြောလိုက်တယ်ဆိုလို့ရှိရဲ့အဲ့ဒါဟာသံဖပလာပါမဟုတ်ဘူးပေါ့ဒီလိုမဟုတ်ဘဲနဲ့တာမန်ဖတ်လို့ကောင်းယုံမျှနားထောင်လို့ကောင်းယုံမျှပြောနေတယ်ဆိုရင်တော့သံဖပလာပါပဲပြောရမှာပဲလူရင်းကတော့ အကျိုးမရှိအနှစ်သာရမရှိတဲ့စကားကိုပြောဆိုခြင်းသမ္ဖပလပဆိုတာကဲဘယ်နှခုရှိတာလဲ၄ခုပါပါလေမုဒဝါဒလိမ်ပြောခြင်းပိသုဏဝါစာဂုံချောခြင်းပရုဒဝါစာ ကြံတန်ရိုင်းဆိုင်တဲ့စကားပြောဆိုခြင်းသံဖပလာပအကျိုးမရှိအနှစ်သာရမရှိတဲ့စကားကိုပြောဆိုခြင်းကောင်းတာတွေလားမကောင်းတာတွေလားဒုစရိုက်လားသူစရိုက်လားဒါဖြင့်ဝစီဒုစရိုက်ခေါ်တဲ့နှုတ်ပြောဒုစရိုက်၄ပါးမှလွတ်ချင်ရင်တော့မလုပ်ရမလဲရှောင်ပါရှောင်ရင်တော့ဘာဖြစ်သွားမလဲ သူစရိုက်ဝစီသူစရိုက်ဖြစ်ကြရောဟုတ်ကလားဝစီသူစရိုက်ဖြစ်ကြရော now မနောဒုစရိုက်က၃ပါးဟောဒီမှာမူကားဂုံတိုက်ရိုက်မိုက်ကြမ်းညစ်အနှစ်မပါပြောဆိုတာ၄ပြာဝစီကံဟုတ်ကဲ့လားမူကားဂုံတိုက်ရိုက်မိုက်ကြမ်းညစ် အနှစ်မပါပြောဆိုတာလေးပြာဝစီကံဝစီဒုစရိုက်ပဲနှစ်ပါလဲဆိုမူသာဂုံတိုင်ရိုက်မိုက်ကြံညေအနှစ်မပါပြောဆိုတာလေးပြာဝစီကံမနောဒုစရိုက်၃ပါး မကောင်းတဲ့စိတ်အကြံအတွေး၃မျိုးပေါ့စိတ်แท้တင်ဖြစ်နေတာနှုတ်ကလည်းထုတ်မပြောဘူးကိုယ်ကလည်းမလုပ်ဘူးအဘိဇ္ဇာတဲ့ဗျာပါဒတဲ့မိစ္ဆာဒိဋ္ဌိတဲ့မနောတိစိတ်တုံးမှာပါပါလဲအဘိဇ္ဇာဗျာပါဒမိစ္ဆာဒိဋ္ဌိ အဘိဇာဆိုတာဘာလဲပါတယ်မနာလိုတာအင်းဗျာပါဒဆိုတာဘာလဲဟမ်ဆိုရင်ဘူးဆွေးတာဒါဖြင့်မိစ္ဆာဒိဋ္ဌိဆိုတာဟမ်ဘုန်းကြီးတွေထီယူရမယ့်နေရာရယူမိတာပြောတာလားဟမ် အဲ့ဒါယူမှားတာမဟုတ်ဘူးလားဟမ်ဟောအယူဝါဒလားအဲ့လိုပြောပါမဟုတ်ဘူးဘယ်နဲ့အယူဝါဒမှားတယ်ပြောပါอืมအဘိဓါကပါတယ်မနာလို့တာပြာပါဒကသူပစ္စည်းကိုရလို့အဘိဓါ ရတဲ့ပါလေအဘိဓါဆိုတာသူပစ္စည်းငါပစ္စည်းဖြစ်ရင်ကောင်းမှာပဲလို့သူပစ္စည်းကိုရလို့တဲ့စိတ်ဟုတ်ကဲ့လားအဘိဓါအဘိရှေးရှုဇာကြံစီခြင်း ရှေးရှုကြံစီခြင်းဆိုတာသူပစ္စည်းကိုရလို့တွေးကြံစိတ်ကသူပစ္စည်းစီရှေးရှုလိုက်တယ်ပြီးတော့ငါရရင်ကောင်းမှာပဲလို့ကြံလိုက်တယ်အဲ့ဒါဟာအဘိဓါပဲဟုတ်ကဲ့လားအော်သူနာကစိတ်ငကငါရရင်ကောင်းမှာပဲဟုတ်ကဲ့လားအဲ့ဒါပါလို့အဲ့ဒါအပြောလားအလုပ်လား အတွေ့ဒီလိုဆိုတော့ကာယခေါ်မလားဝစီခေါ်မလားမနောဒုစရိုက်ကောင်းသလားမကောင်းဘူးလားဩကိုရရင်မကောင်းဘူးလားဟမ်ဘာကြောင့်ကိုရရင်မကောင်းတာကိုရဖို့လုပ်နေကြတာမဟုတ်ဘူးလားဟမ်ဟောသူဘာဖြစ်စီဖြစ်နေလို့ သူတို့ဘာပစ္စည်းဖြစ်နေလို့ကိုရဖို့စိတ်ကလေးနဲ့သွားပြီးကြံတွေးပြမှလိုက်တာတောင်မှပဲမကောင်းဘူးအပြစ်ရှိလို့ဟုတ်ကဲ့လားအဲ့ဒါအဘိဓါမနာလိုတာကအိတ်တာအဲ့ဒါအရက်ထဲမှာဒီစကားလုံးတွေကအတိပ္ပယ်တွေကတမျိုးတွေတမျိုးတွေဖြစ်နေတယ်မနာလိုတာမှအိတ်တာ ပစ္စည်းကိုရလို့အဘိဇာအလိုကြီးကဝိသမလောဘအကျိုးဖြက်လို့ခေါ်ခေါ်ဆိုပြာပါစိတ်ဆိုးကကောရမှတ်လေပါတဲ့ကြားဦးရမဟုတ်လားဘယ်မှာကြားဦးဟမ်စိတ်တရားမှာဒီမှာစိတ်တရားမနာဘူးတဲ့လူကများတယ်နဲ့တူတယ် အဘိဓါကိုနားလည်ပြီနော်ဗာလဲသူတို့ဘာပစ္စည်းကိုရလိုသမှုရှေးရှုကြံစီခြင်းနဲ့အပြည့်စုံကအမလေးသူနာစိန်ကနော်ကောင်းလိုက်တာဟဲ့လှလိုက်တာဟဲ့သဘောကျစရာကြီးအဲ့ဒါလောက်ဆိုရင်ဒါအဘိဓါမဟုတ်ဘူးလောဘတာမပဲဖြစ်သေးတယ်စိတ်ထဲအဲ့ဒါလောက်ဖြစ်တာဆိုရင် လူချင်းနှစ်သက်တတ်မဲ့ตายရတဲ့လောဘတာမာမဲ့ဖြစ်လေမလေးကောင်းလိုက်တာဟဲ့ကောင်းလိုက်တာအဲ့ဒီတည်းမနေပဲနဲ့ငါများရဘရော့ဘလောက်ကောင်းမလဲဆိုမှဒီခါကျတော့မှအဘိဓါဖြစ်သွားတာအဲ့ဒါမှတ်ရတယ်သို့တော့အမလေးသူနာငကကြီးလှလိုက်တာဟဲ့ကောင်းလိုက်တာဟဲ့ဆိုတာလဲလောဘဖြစ်နေတာပဲငါများရကောင်းမှာပဲဆိုတာလဲလောဘပဲသို့တော့ဒီဂရီချင်းမတူဘူးဟုတ်ကဲ့လား လို့ဒီဂရီချင်းမတူတော့ဘယ်ဟာကများပြီဘယ်ဟာနဲ့လဲဩလှလိုက်ကောင်းလိုက်တာဟဲ့ဆိုတော့ငါဒီဂရီကနည်းသေးတယ်ဟုတ်တယ်မဟုတ်လားအို900ကောင်းမှာပဲဟဲ့ဆိုရင်များသွားပြီဒါကြောင့်မလို့အပိဓာဖြစ်သွားပြီအမှန်တန်ဆိုးသွားပြီဒုစရိုက်လားသူစရိုက်လားဘာဒုစရိုက်လဲ မနောဒုစရိုက်စိတ်ထဲမှာဖြစ်တဲ့မကောင်းမှုနော်ဗျာပါဒဆိုတာသူတစ်ပါးကိုဖျက်ဆီးလိုစိတ်ဖျက်ဆီးလိုစိတ်သူ့နာမည်ဖျက်ခြင်းနဲ့သူ့ပစ္စည်းဥစ္စာဖျက်ခြင်းနဲ့သူ့ရုပ်ဆင်းရဲငါကိုဖျက်ခြင်းနဲ့သူ့ချွေရံတွေဖျက်ဆီးပစ်ခြင်းနဲ့သူ့အိမ်ယာတွေဖျက်ဆီးပစ်ခြင်းနဲ့အဲသူတစ်ပါးကိုဖျက်ဆီးလိုတဲ့စိတ်ဟာဗျာပါဒ ခုနစိုးရိမ်ကြောက်ကြရတာလို့ပြောတယ်မဟုတ်လားအဲမှန်လားမှားလားမှားတယ်ဒါပေမဲ့အရာထဲမှာတော့အဲ့ဒါလိုပဲသုံးနေကြတာဟိုးစိုးရိမ်ကြောက်ကြပြဘာဒတွေများမနေပါနဲ့ဟောမထုံးလားအဲ့လိုသုံးတော့ဟိုးသုံးတော့လည်းဒီလိုပဲမှတ်ထားရတယ်တကယ်တော့ပြဘာဒဆိုတာသူတစ်ပါးကိုဖြည့်ဆည်းလိုစိတ်အဲဖြည့်ဆည်းလိုစိတ်ဆိုတဲ့အမှန်ကောင်းနေပြီပေါ့ ဟမ်အိုးအစိတ်ကလေးပါလေခတ်ပေါ့ဟုတ်လားမကောင်းလားအဲ့ဒီစိတ်ပါစိတ်တော့မိကုလေးပါလေပြစ်ခိုင်းပေါ့ဟုတ်လားကောင်းလားပါစိတ်တော့ကောင်းကျိုးပေးမှာပေါ့ဟမ်အဲ့ဒါပြာပါရလို့ခေါ်သည်နောက် မိစ္ဆာဒိဋ္ဌိအယူဝါဒမှားယွင်းခြင်းတဲ့ပါတယ်တော့အယူဝါဒမှားယွင်းခြင်းနဲ့မှားယွင်းတဲ့ဘာသာအယူဝါဒကိုလက်ခံယုံကြည်မိလက်ခံယုံကြည်မိနေတာအဲ့ဒါလည်းပဲမကောင်းဆုံးဒုစရိုက်ပေါ့မဟုတ်လားအဲ့ဒီအယူဝါဒကမှားပြီဆိုလို့ရှိရင်တော့အယူအဆတွေလည်းမှားမကုန်ဘူးလားမှန်ပါပါအာ အပြောဆိုတယ်လည်းမှားကုန်မှာပဲအလောက်ကိုင်းနေလဲမှားကုန်မှာပဲအဲ့ဒါအမှားအဆုံးတတ်ပါဦးမလားမတတ်တော့ဘူးဒီလိုဆိုလို့ရှိရင်တော့အဲ့ဒီအမှားဒေတာမခံရပြီဘူးလားခံရပါဘူးခံရသည်တဲ့အမှားတန်ဆိုတာစိတ်ချတနေ့နေ့ခံရတာပဲအခုကိုကနိုင်နေလို့မခံရပြီမဲ့မဟုတ်ဘူးလားမဖြစ်တတ်ဘူးလားမဲဖြစ်တတ်တာမဟုတ်ဘူးဖြစ်ကို ဖြစ်တာဘာကြောင့်ဖြစ်တာလဲဆိုတော့အကြောင်းအကျိုးသဘာဝမို့ ဟုတ်တယ်ဟုတ်တယ်မဟုတ်လားလောကကြီးဟာအကြောင်းကျိုးသဘာဝအဆိုရှိတယ်မဟုတ်လားမှန်ကင်းတစ်လက်ထင်းတစ်လက်တဲ့နောက်ကြထင်းလုပ်ပြီးအပေါက်ခံရမယ်မဟုတ်လားကိုကမှန်ကင်းဆိုပြီးထောင်းထောင်းထောင်းထောင်းမလုပ်နဲ့ဟုတ်မဟုတ်လားဒီနေ့ကျပြုတ်ကြအပေါက်ခံရမှာပဲဓာတုသဘာဝပဲဒါကြောင့်မိစ္ဆာဒိဋ္ဌိမှားယွင်းသောအယူဝါဒ ဘာဒုစရိုက်လဲမနောဒုစရိုက်သုံးပါဘာပါလဲအဘိဓါဆိုတာဗျာပါဒဆိုတာမိစ္ဆာဒိဋ္ဌိဆိုတာဘယ်နှပါလဲ ကာယဒုစရိုက်ကဘယ်နှပါလဲဝစီဒုစရိုက်ကမနောဒုစရိုက်က၃ပါပေါင်းလိုက်တော့အဲ့တော့အပြစ်ရှိတဲ့မကောင်းတဲ့အလုက10ခုရှိရင်အပြစ်ကင်းတဲ့ကောင်းတဲ့အလုကရောဒါဖြင့်အဲ့ဒီကောင်းတဲ့အလု10ခုသူ့စရိုက်ဖြစ်အောင်ဘာလုပ်မလဲဒုစရိုက်ဟူသမျှကိုရှောင်ဟုတ်ကဲ့လား ဒုစရိုက်ဟုသမျှရှောင်ရင်သူ့စရိုက်တွေမဖြစ်ပေဘူးလားသူ့ပစ္စည်းကိုရလို့တွေးကြံအဲ့ဒါပါလေသူပြက်ရန်ကိုဖာမှန်စဉ်းစားအယူမှသုံးမမနောကံဟုတ်လားဆိုသူပစ္စည်းကိုရလို့တွေးကြံရ သူပြည့်ရန်ကိုဟံပန်စင်စားအယူမှားသုံးပါမနောကံသူပစ္စည်းကိုရလိုတွေးကြံသူပြည့်ရန်ကိုဟံပန်စင်စားအယူမှား သုံးပါမနောကံသူဒုစရိုက်10ပါးဆိုတာဘာတွေဘာတွေပါလိုက်မနော်ကာယကာယဒုစရိုက်၃ပါးဝစီဒုစရိုက်မနောဒုစရိုက်၃ပါးအဲ့ဒါကိုသူစရိုက်10ပါးဖြစ်အောင်ဆိုရင်ဘယ်လိုလုပ်ပါမလဲဒုစရိုက်မှန်သမျှမပြုတ်မပြောမကြံမတွေးပဲရှောင်ကြဉ် ဟုတ်ကလားဆိုဒုစရိုက်10ပါးရှောင်ကျင်ညာ10ပါးသူစရိုက်ကံဒုစရိုက်10ပါးရှောင်ကျင်ညာ10ပါးသူစရိုက်ကံဒုစရိုက်10ပါးနဲ့သူစရိုက်10ပါးနော် ဒီနေ့ဟောဖို့ကဒီတရားမဟုတ်ပါဘူးတခြားတရားဟောဖို့ပါအခုတော့ဒီရောက်လာတော့ဒီလိုပဲဖြစ်သွားပြီနော်ကောင်းလားမကောင်းလားဘာလို့ကောင်းတာဟဲသူစရိုက်တွေသူစရိုက်တွေနားလေသဘောပေါက်ပြီးသူစရိုက်ရှောင်းပြီးသူစရိုက်ရှောင်းဆောင်နိုင်အောင်ကြိုးစားရဟုတ်တယ်မဟုတ်လားဆိုတတ္တခိုးမှုတတ္တ ကာမေတုကာမေတုသုံးခုကာယကံသုံးခုကာယကံမူသာဂုံတိုက်မူသာဂုံတိုက်ရိုင်းမိုက်ကြမ်းညစ်ရိုင်းမိုက်ကြမ်းညစ်အနှစ်မပါအနှစ်မပါပြောဆိုတာပြောဆိုတာသုံးပြဝစီကံပြဝစီကံသူပစ္စည်းကိုသူပ ရလိုတွေးကြံသူပြည့်ရန်ကိုအမှန်စင်စားအယူမှသုံးပါမနောကံဒုစရိုက်10ပါးရှောင်ကျင်ညာ10ပါးသူစရိုက်ကံ ဒုစရိုက်ကနေပြုနေသမျှတော့ဆင်းရဲတဲ့ဘဝတွေထဲမှာဝတ်ထဲလဲမနေဘူးလားတခါသူစရိုက်ကံနေပြုပြန်တော့လည်းပဲဘဝတွေကိုလိုလားတောင့်တတဲ့တဏှာနဲ့တကွသူစရိုက်ကံနေပြုနေရင်တော့ဘဝတွေလည်းလဲမနေဘူးလားဝဆင်းရဲကလွတ်ပါမလားဘဝကောင်းဘဝမွန်ရမယ်ချမ်းသာတဲ့အခြေအနေဆင်ပြေတဲ့အခြေအနေနဲ့တွေ့ရမယ်သို့တော့ဘဝဆင်းရဲကတော့မလွတ်ဝဆင်းရဲကတော့လည်မြဲပဲမဟုတ်လား အဲ့တော့အဲ့ဒီဒုစရိုက်ကံနေရော သူစရိုက်ကံနေရောပြုတဲ့အခါမှာဒုစရိုက်ကံကိုဆောင်းရှောင်းပြီးတော့သူစရိုက်ကံကိုပြုတဲ့အခါမှာလည်းပဲဘဝလိုလားတောင်းတတဲ့တဏှာမတွယ်ပဲနဲ့ဘဝဆင်းရဲမှလွတ်မြောက်ရေးရည်ရွယ်ချက်တက်တက်နဲ့သာပြုမယ်ဆိုလို့ရှိရင်တော့ဘာဖြစ်မလဲဆင်းရဲကမလွတ်မြောက်ပေဘူးလားကာယ သူစရိုက်ကာယဒုစရိုက်သုံးပါးကိုရှောင်ကျင်ရင်သမ္မာကမ္မန္တမဲ့ခင်ဟုတ်ကဲ့လားကာယဒုစရိုက်သုံးပါးရှောင်ကျင်ပါလေသမ္မာကမ္မန္တမဲ့ခင်ဘာတွေဘာတွေရှောင်ရမလဲတတ္တဝရဲ့အသက်မတရားဘူးသူတို့ဘာပစ္စည်းမတရားမယူရဘူးကာမဂုဏ်တို့၌မှားရင်စာမကျင့်ရဘူးဒီလိုဆိုရင်သမ္မာကမ္မန္တမဲ့ခင်ဟုတ်ကဲ့လား ဝစီဒုစရိုက်၄ပါးရှောင်ကြည်ရင်တမ္မာအာဇီဝမအဲတမ္မာဝါစာမကင်တမ္မာကမ္မန္တဆိုတာတမ္မာမှန်ကန်စွာကမ္မန္တပြုလုပ်မှုအလုတ်ကောင်းလို့ဆိုလိုတယ်။နောက်ဝစီဒုစရိုက်၄ပါးရှောင်ကြည်ရင်တော့တမ္မာဝါစာမကင်တမ္မာမှန်ကန်သောဝါစာစကားတမ္မာဝါစာမှန်ကန်သောစကားတနည်းမှန်စွာပြောဆိုခြင်းစကားကောင်းပေါ့ ဟုတ်ကဲ့လားသမ္မာဝါစာဆိုတာဘာလဲစကားကောင်းဘယ်လိုစကားမှ စကားကောင်းလဲဝစီတုဇိယ၄ပါးရှောင်ခြင်းမှစကားကောင်းဟုတ်ကဲ့လားနောက်အဲ့ဒီကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးကိုအသက်မွေးမှုနဲ့စပ်ပြီးတော့ရှောင်ကျင်ရင်တမ္မာအာဇီဝမဲ့ခင် အကုသိုလ်မှုတာမန်ရှောင်ကျင်တာဆိုလို့ရှိရင်ကာယဒုစရိုက်ဝစီဒုစရိုက်တမ္မာကမ္မန္တတမ္မာအာဇီဝပဲခေါ်ရတယ်အဲတမ္မာကမ္မန္တတမ္မာဝါစာပဲခေါ်ရတယ်အသက်မဝါကြောင့်ပြုရမှာဒီဒုစရိုက်တွေနဲ့မပြုတ်ရဲရှောင်ကျင်ရင်တမ္မာအာဇီဝမကင်ဟုတ်ကဲ့လားတမ္မာအကုသိုလ်ဖြစ်လို့မို့ရှောင်ကျင်တယ်ဆိုရင်တော့တမ္မာကမ္မန္တတမ္မာဝါစာမကင် ဒီလိုမဟုတ်ဘဲနဲ့အသက်မွေးဝမ်းကြောင်းပြုရမှဒီဒုစရိုက်တွေနဲ့အသက်မွေးဝမ်းကြောင်းမပြုဝဲရှောင်ကျင်ရင်ကာမအာဇီဝမဲ့ခင်မှန်ကန်သောအသက်မွေးမှုတဲ့မှန်ကန်သောအသက်မွေးဝမ်းကြောင်းသူအသက်မွေးဝမ်းကြောင်းပြုတာကာဒုစရိုက်နဲ့လည်းမပြုဘူးဝစီဒုစရိုက်နဲ့လည်းမပြုဘူးတတ္တဝါရဲ့အသက်တတ်ပြီးတော့လည်းပဲအသက်မွေးဝမ်းကြောင်းမပြုဘူးသူတို့ကပစ္စည်းမတရားယူပြီးတော့လည်းအသက်မွေးဝမ်းကြောင်းမပြုဘူး သူများသားများပြမကျိုးလွန်ပြီးတော့လည်းအတ္တမဝါကြောင့်မပြုဘူးထို့အတူပဲအဲ့ဒါလို့ဆိုလို့ရှိရင်တမ္မာကမ္မန္တအတ္တမအာဇီဝမကိမဲထို့အတူပဲလိန်ပြောခြင်းအပြင်လည်းအတ္တမဝါကြောင့်မပြုဘူးလိန်ပြောခြင်းအပြင်အတ္တမဝါကြောင့်ပြုတယ်ဆိုတာဘယ်လိုလူတွေလဲရှေ့နေတယ်ဒုက္ခပါလားဒီထက်မြတ်ရှေ့နေပါရင်တော့ဒုက္ခဒါဖြင့် အခုနအလေးခိုးတောင်းခိုးတာကြတော့ခိုးတယ်ပဲခေါ်ရမလားခိုးတာလည်းဟုတ်တယ်ခိုးတာလည်းဟုတ်တယ်ပေါ့မဟုတ်လားဒီတော့ထားကြပါစို့လိမ်မပြောဘဲနဲ့အတ္တမဝါညောင်ပြုပါတဲ့ဂုံမချောဘဲနဲ့အတ္တမဝါညောင်ပြုပါတဲ့ကျမ်းမ်းရိုင်းဆိုင်တဲ့စကားမပြောဘဲနဲ့အတ္တမဝါညောင်ပြုပါတဲ့အနှစ်မပါတဲ့စကားမပြောဘဲနဲ့အတ္တမဝါညောင်ပြုပါတဲ့အဲ့ဒါလိုပြုရင်ဖြင့်တမာ အာဇီဝမှန်ကန်သောအသက်မွေးဝမ်းညောင်းဒါကြောင့်ကာယဒုစရိုက်၃ပါးကို အကုသိုလ်ဖြစ်လို့တက်တက်တာမန်ရှောင်ကျင်တာဆိုရင်တာမကမ္မန္တမဲ့ကဲဝစီဒုစရိုက်၄ပါးကိုအကုသိုလ်ဖြစ်လို့မို့တာမန်ရှောင်ကျင်တာဆိုရင်တာမဝါစာမဲ့ကဲဒီလိုမဟုတ်ဘဲနဲ့အသက်မွေးဝမ်းညောင်းပြုရမှဒီဒုစရိုက်တွေနဲ့မပြုဘဲရှောင်ကျင်ရင် သမ္မာအာဇီဝမဲ့ခင်မှန်စွာအသက်မွေးမှု ကောင်းသောအသက်မွေးမှုအဲ့ဒီမဲ့ခင်သုံးပါးအခြေခံရပြီဆိုလို့ရှိရင်မဲ့ခင်၈ပါးတွေကဒီသုံးပါးမှာအခြေခံပြည့်စုံနေပြီဆိုရင်နောက်၅ပါးကလည်းပဲတဖြည်းဖြည်းယုတ်တရားတန်တရားရှိမှပွားများ အားထုတ်ပြီဆိုလို့ရှိရင်နောက်၅ပါးမပြည့်နိုင်ဘူးလားသမ္မာဝါယာမကျူစာအားထုတ်မှုသမ္မာတတိမပြတ်တတိကရှုမှတ်မှုသမ္မာသမာဓိစုစိုက်တည်ငြိမ်မှု သမ္မာသင်္ကပ္ပအရှုခံအာယုံမရှုစိတ်ထက်ကထောက်ခါရောက်အောင်တင်ပေးနေမှုသမ္မာဒိဋ္ဌိယုတ်ဘောနန္တဘောကိုအနိစ္စဒုက္ခအနတ္တလို့အမှန်တိုင်းသိမြင်မှုဒါတွေဟာအခုနအခြေခံမဲ့ခင်သုံးပါးပြည့်စုံရင် ပြည့်စုံမလာနိုင်ဘူးလားယူစားပြီးရှုမှတ်ရင်ပြည့်စုံလာနိုင်တယ်အဲ့ဒါလို့ဆိုလို့ရှိရင်တဖြည်းဖြည်းဝဆင်းရကမလွတ်ပေဘူးလားဒါကြောင့်မလို့ဒုစရိုက်10ပါးရှောင်ကျင်ခြင်းဟာဝဆင်းရလွတ်မြောက်ခြင်းရဲ့အခြေခံတရားလို့မဆိုနိုင်ဘူးလား အဲအခြေခံတရားဖြစ်တဲ့ဒုစရိုက်7ပါးကိုရှောင်ကျဉ်ပြီးတော့သူစရိုက်တရားမိမိတဏ္ဍာမှာပြည့်စုံစေလျက်ယုံနံတို့ရဲ့အနိစ္စဒုက္ခအနတ္တသဘာဝအမှန်ကိုအမှန်တိုင်းသိတဲ့ဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင်းသားအောင်ရှုမှတ်ပွားများကြိုးစားအားထုတ်ကြသဖြင့်မဲ့ဉဏ်ဘုံဉဏ်နဲ့နိဗ္ဗာန်ကို လင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။